ခန်းကြီး3အငယ်1မှ18ငါသည်ဖျားသခင်၏အမျက်တော်ကျိန်လုံးအောက်၌ဆင်းရဲခြင်းကိုခံရသောသူဖြစ်၏ငါကိုတွေးဆောင်၍အလင်းသို့မပို့မှောင်မိုက်ထဲသို့ပို့ဆောင်တော်မူ၏အကယ်စင်စစ်ငါကိုတစ်နေ့လုံးအထက်ထက်ဒဏ်ခတ်တော်မူ၏ငါအရင်နှင့် အသားကိုဆွေးရည်စေ၍ငါအယိုးတို့ကိုလည်းချိုးတော်မူ၏ငါတစ်ဖက်၌တက်တည်၍ခါသောအရာ ပင်ပန်းစရာအကြောင်းတို့နှင့်ဝိုင်းတော်မူ၏။သေလွန်သောသူတို့ကို ပြုတတ်သကဲ့သို့ငါ့ကိုမိုက်သောအရပ်၌ထားတော်မူ၏။ငါမထွက်နိုင်အောင်ဝင်းခတ်၍လေးသောသံကြိုးနှင့်ချည်နှောင်တော်မူ၏။ထိုမျှမက၊ငါသည်ကြွေးကြော်အော်ဟစ်၍ဆုတောင်းသော်လည်းငြင်းပယ်တော်မူ၏။ငါသွားရာလမ်းကိုကျောက်ထရံနှင့်ပိတ်၍၊ကောက်သောလမ်းဖြင့်သွားစေတော်မူ၏ ငါကိုချောင်းမြောင်းသော ဝဲဝံကဲ့သို့၎င်းမထင်ရှားသောအရ၌နေသော ခြင်းသည်ကဲ့သို့၎င်းဖြစ်တော်မူ၏ငါကိုလမ်းလွဲစေပြီးလင်အပိုင်းပိုင်းဖြတ်၍ဖြည့်စည်းတော်မူ၏လေးတော်ကိုတင်၍ပြစ်เสียဆက်เสีย၌ငါကိုထားတော်မူ၏မြားတော်တို့ကိုလည်းငါကြောက်ကပ်ကို ခွင်းစေတော်မူ၏ငါသည်ငါ၏လူတို့တွင်ကဲ့ရဲ့เสียအကြောင်းနှင့် တနေ့လုံးတည်ခြင်းဆိုเสียအကြောင်းဖြစ်ပါသည်တကားခါသောဆေးနှင့်ငါ့ကိုဖြစ်၍ဒေါနနှင့်ရင်မှုစေတော်မူ၏ကြောက်စီရကိုကြွေး၍ငါတော်တို့ကို ချိုးတော်မူ၏မိဘပြန်နှင့်ဖုံးတော်မူ၏ငါဤဝိညာဉ်ကိုချမ်းသာနှင့်ဝေးစွာရွှေ့တော်မူသောကြောင့်ငါသည်မင်္ဂလာအကြောင်းကိုမေ့လျော့၏တို့ဖြစ်၍ငါသည်သာရဖျားရှိတော်၌အစွမ်းတတ္တိနှင့် မျောလင့်เสียအကြောင်း ပြက်လေပြီဟုဆိုရ၏အငယ်19မှ49အကျွန်ုပ်ခံရသောဆင်းရဲညူညင်ခြင်းကို၎င်းဒေါနာနှင့်တဲချီအရေးကို၎င်း အောင်းမေ့တော်မူပါဧကံအမှန်အောင်းမေ့တော်မူလိမ့်မည်ထိုသောအကျွန်ုပ်၏စိတ်နှလုံးသည်ဆင်ခြင်၍တရိယာသောအခါမျော်လင့်စရာအခွင့်ရှိပါ၏ဒါဝရဖျားသည်တနာတော်မူ၍ဂုဏတော်သည်မကုံသောကြောင့် ငါတို့သည်ဆုံးရှုံးခြင်းသို့မရောက်ဘဲနေကြ၏။နံနက်တိုင်းကရုဏာတော်အသစ်ကိုခံရကြ၏။သစ္စာတော်သည်ကြီးမြတ်ပါ၏။ငါ့ဝိညာဉ်၏သဘောဟူမူကား၊ထာဝရဘုရားသည်ငါ၏အဘို့ဖြစ်တော်မူ၏။ထိုကြောင့် ကိုယ်တော်ကိုငါမြော်လင့်ပါ၏။ကိုယ်တော်ကိုမြော်လင့်သောသူနှင့်ကိုယ်တော်ကိုရှာသောသူ၏စိတ်ဝိညာဉ်အားထာဝရဘုရားသည်ကျေးဇူးပြုတော်မူ၏။ကယ်တင်တော်မူမည်ဟု မျောလင့်လျက်ငြိမ်ဝတ်စွာစောင့်၍နေကောင်း၏လူသည်အသက်ပြိုစဉ်အခါတဘိုးကိုထမ်းကောင်း၏တဘိုးကိုတင်တော်မူသောကြောင့်တယောက်ထီးထန်၍ငြိမ်ဝတ်စွာနေစေမျောလင့်เสียအခွင့်ရှိကောင်း ရှိလိမ့်မည်ဟုထင်လျက်မိမိနှုတ်ကို မြေမုတ်၌ကပ်စေရိုက်တော်သူအားမိမိပါးကိုပေး၍ကဲ့ရဲ့ပြစ်တင်ခြင်းနှင့် ပြေဝစေ အကြောင်းမူကားသာရဖျားသည်အစဉ်စွန့်ပစ်တော်မမူတံဝမ်းနေစေတော်မူတော်လဲဂုဏတော်များပြားသည်နှင့်ညီတနာတော်မူလိမ့်မည်ဆင်းရဲစေခြင်းသောစိတ်နှင့် လူသားတို့ကိုညှင်းဆဲ၍ဝမ်းနေစေတော်မူသည်မဟုတ်ချုပ်ထားသောပြည်သားအပေါင်းတို့ကိုခြေနှင့်နင်းကြိတ်ခြင်းအမှုလူခံတိုက်သောတရားကို အမြင့်ဆုံးသောဖျား မျက်မှောက်၌ဖြစ်ခြင်းအမှု သူတစ်ပါးကိုမတရားသဖြင့်ရှုံးစေခြင်းအမှုတို့ကိုသာဝရဖျား နှစ်သက်တော်မမူသာဝရဖျားမှားထားတော်မမူဘဲအဘယ်သူသည်ပြော၍တစုံတစ်ခုကို ဖြစ်စေနိုင်သနည်းအမြင့်ဆုံးသောဖျားဤနှုတ်တော်ထွက်ရှိသည့်အတိုင်းမင်္ဂလာနှင့်အမင်္ဂလာ ဖြစ်တတ်သည်မဟုတ်လော အသက်ရှင်သော လူတော်ဝါသည်အဘယ်ကြောင့်မြည်တမ်းရမည်နည်း မိမိဒုစရိုက်အပြစ်ကြောင့်မြည်တမ်းရမည်လောငါတို့သည် ကိုလိုက်သောလမ်းတို့ကိုစစ်ကြောစုံစမ်း၍ဒါဝရဘုရားထံတော်သို့ ပြန်သွားကြကုန်အံ့ကောင်းကင်ဘုံ၌ရှိတော်မူသောဘုရားသခင်ထံတော်သို့နှလုံးနှင့်လက်တို့ကိုခြီကြွကြကုန်အံ့အကျွန်ုပ်တို့သည် ပြစ်မှားပုန်ကန်မိပါပြီကိုတော်သည်အပြစ်လွတ်တော်မမူပါ အမျက်တော်ထွက်၍မျက်နာလွှဲတော်မူ၏ တဖန်အကျွန်ုပ်တို့ကိုလက်၍ဂျူးနာမရှိဘဲကွမျက်တော်မူ၏အကျွန်ုပ်တို့ပထနာစကားသည် အထံတော်သို့မပေါက်နိုင်အောင် မိုးတိမ်ဖြင့်ကိုကိုကွဲကားတော်မူ၏အကျွန်ုပ်တို့ကို လူမျိုးတို့တွင်လှဲပစ်သောဓမြက်ချီအမိုက်ကဲ့သို့၎င်းယွန်စရာအရာကဲ့သို့၎င်းဖြစ်စေတော်မူ၏ရန်သူအပေါင်းတို့သည်အကျွန်ုပ်တို့တစ်ဖက်၌နှုတ်ကို ဖွင့်ကြပါ၏ကျွန်ုပ်တို့သည်ကြောက်လန့်ပွေသောအရာသေးသို့၎င်း တွင်တဲသို့၎င်းတုတ်တင်ပယ်ရှင်းဖြစ်စည်းခြင်းတဲသို့၎င်း ရောက်ကြပါပြီအငယ်58မှ66ငါ၏လူမျိုးသူတို့သမီးပျက်စီးသောကြောင့်ငါမျက်စိသည်မြည်ရဖြစ်၍စီးလျက်ရှိ၏သာဝရဘုရားသည် ကောင်းကင်ကငုံကြည့်၍ရှုမှတ်တော်မမူမီတိုင်အောင် ငါမျက်ရည်သည်ကျ၍အစင်မပြတ်ယိုစီးလျက်ရှိ၏ငါဤမြို့သမီးအပေါင်းတို့အတွက်ကြောင့်ငါမျက်စီသည်ငါနှလုံးကို ပူစေတတ်၏အကြောင်းမရှိဘဲငါကိုရံပစ်ပြုသောသူတို့သည်ငှက်ကိုလိုက်၍ရှာတကဲ့သို့ငါကိုလိုက်၍ရှာကြ၏မြေတွင်၌ငါအသက်ကိုဖြတ်၍ငါအပေါ်မှာကြောက်ကိုတင်ထားကြ၏ငါခေါင်းကိုရေလွှမ်းမိုးသည်ဖြစ်၍ ငါသည်ဆုံးရှုံးပြီဟုဆိုရ၏။အိုထာဝရဘုရား၊နေသောမြေတွင်တဲ့အခါအကျွန်ုပ်သည်ကိုရောဤနာမကိုခေါ်ပါ၏။အကျွန်ုပ်ခေါ်သံကိုကြားတော်မူသည်ဖြစ်၍အကျွန်ုပ်ညီးတွားအော်ဟစ်သောအခါ နာတော်ကိုလွှဲတော်မမူပါနှင့်အကျွန်ုပ်သည်ကိုရောကိုအော်ဟစ်သောအခါကိုရိုဒီချင်းကပ်တော်မူ၍မကြောက်နှင့်ဟုမိန်တော်မူပြီးအိုထာဝရဘုရား ကိုယ်တော်သည်အကျွန်ုပ်အသက်နှင့်ဆိုင်သောအမှုကိုစောင့်၍ရွေးနှုတ်တော်မူပြီး။အိုထာဝရဘုရားကိုယ်တော်သည်အကျွန်ုပ်ခံရသောညှင်းဆဲခြင်းကို မြင်တော်မူပြီး။အကျွန်ုပ်အဖို့တရားစီရင်တော်မူပါ။သူတို့သည်အကျွန်ုပ်ကိုရန်ညှိုးဖွဲ့သည်များနှင့်မကောင်းသောအကြံရှိသည်များကို ကိုယ်တော်မြင်တော်မူပြီး။အိုထာဝရဘုရားသူတို့ကဲ့ရဲ့သောအကြောင်းနှင့် မကောင်းသောအကြံရှိသမျှကို၎င်းအကျွန်ုပ်တစ်ဖက်၌ထသော သူတို့၏အပြစ်တင်ခြင်းအကျွန်ုပ်တစ်ဖက်၌တနေ့လုံးကြံစီခြင်းတို့ကို၎င်းကိုယ်တော်ကြားတော်မူပြီးသူတို့ထိုင်ခြင်းထခြင်းကို ကြည့်ရှုတော်မူပါ အကျွန်ုပ်သည် သူတို့တည်ခြင်းဆိုเสียအကြောင်းဖြစ်ပါ၏အိုထာဝရဘုရားသူတို့ကျင့်သောအကျင့်နှင့်လျောက်အကျိုးအပြစ်ကိုဆက်ပေးတော်မူပါ သူတို့စိတ်နှလုံးကို ခိုင်မာစေ၍ကျင့်တော်မူပါ အမျက်တော်ထွက်၍သူတို့ကိုညှင်းဆဲသဖြင့်ဒါဝရဖျားဤမိုးကောင်းကင်အောက်မှတုတ်တင်ပယ်ရှင်းတော်မူပါ